ဒါလို့ယခုအခါပဲစကားဖြင့်ပြီးဝေးပြောဆိုနေကြပါသလဲမပြီးပြသေးပဲငါလာတဲ့အတွက်ရဆိုင်လည်းရတဲ့စကားဟာဘယ်လိုစကားလဲဘုံတော်ကြီးတော်မြတ်စွာဘုရားတော်ထွက်တော်မူခဲ့ပုံပြင်းထန်စွာတရားကျင့်တော်မူခဲ့ပုံစသည်ကိုအကြောင်းပြု၍ တပည့်တော်တို့တရားစကားဆွေးနွေးပြောဆိုနေကြပါသည်ဒီလိုပြောဆိုနေတော့မှာပဲဘုန်းတော်ကြီးတော်မြတ်စွာဘုရားကြွရောက်တော်မူလာပါသည်ရှင်ဘုရားအာရုဘိထဝေကောင်းလာပါ၏သောယဟန်တို့သင်တို့သည်

ကာမဂုဏ်ကြီးတွေကိုမပြောကြပဲတရားနဲ့စတဲ့စကားကိုသာပြောဆိုဆွေးနွေးနေကြသည်မှာသရာပရိဇိတအစ်ဖြစ်ကြသောသင်ဟန်တို့နှင့်သင်လျောလျောက်ပါလာပါပေသည်ဟန်တို့သာနိပတိဒါနံဟောဘိခဝေဒွာယံကရဏီယံ

နှမျိုးနှစ်စားရှိကြသည်ယုံညာနဲ့ဇာမီးခြင်းကဘယ်လိုအားလဲဆိုရင်လောက၌ခြုံသောပုဂ္ဂိုလ်သည်မိမိကိုယ်တိုင်ကဘဝသည်ဖြစ်ခြင်းဇာတိသဘောရှိနေပါရဲ့နဲ့ဖြစ်ခြင်းသဘောရှိရဲ့အိန္ဒိယသမယကျွဲနွားဆင်းမြင်းရွှေငွေအစရှိတဲ့ကာမဂုဏ်အာယဝတ္ထုတွေကို

ဘေးဒုက္ခမျိုးမျိုးနဲ့တွေ့ရတယ်ကိုယ်ဤပင်မဆင်းရဲခြင်းစိတ်ပင်မဆင်းရဲခြင်းတွေကိုတွေ့ကြုံခံစားရတယ်စသည်ဖြင့်ဘဝသစ်ဖြာခြင်းဇာတိရဲ့အပေါ်မှာပြင်းမြင်ပြီးတော့ဇာတိကင်းရာအများဆုံးနိဗ္ဗာန်ကိုကြာမီတော့သည်မိမိကိုယ်တိုင်ကအိုးခြင်းနာခြင်းသေခြင်းသဘောရှိနေသောကြောင့် ဟိုခြင်းနာခြင်းသိခြင်းတို့ရဲ့အပေါ်မှာပြင်းမြင်ပြီးတော့ဟိုခြင်းနာခြင်းသိခြင်းကင်းရာအမြတ်ဆုံးနိဗ္ဗာန်ကိုကြာမိတော့သည်မိမိကိုယ်တိုင်ကသို့ရင်ပူဆွေးခြင်းညင်ညူးခြင်းသဘောရှိနေသောကြောင့်သို့ရင်ပူဆွေးခြင်းကင်းရာညင်ညူးခြင်းကင်းရာဖြစ်တဲ့အမြတ်ဆုံးနိဗ္ဗာန်ကိုကြာမိလေတော့သည် ဒီသောသောရှားမင်းချင်းသည်ကမြတ်သောရှားမင်းချင်းဖြစ်သည်ယဟန်တို့ယဟန်တို့ကဘုရားသည်လိသစ္စာလေးပါးကိုမသိသေးမီဘုရားဘုရားဖြစ်တော်မရောက်သေးမီရှိဖို့ကဘုရားလောင်းလျာဘဝသိဒ္ဓထမင်းသားဖြစ်နေရှိခဲ့ခြင်းခါကာလတုန်းက

ကောင်းသောအကြံစီတခုပေါ်လာခဲ့ပေသည်ဘယ်လိုလဲဆိုရင်ဘယ်နဲ့လဲငါဟာကိုယ်တိုင်ကချစ်ချင်းအိုခြင်းနာခြင်းပြခြင်းသဘောရှိနေပါလေနဲ့จิตတအိုရနာရသေရတဲ့ဟာတွေကိုကြားနေပါကလားဆိုရင်သူဆွေးခြင်းညဉ့်ညဉ့်သဘောရှိနေပါလေ ဆိုရင်ပူဆွေးတာညညူးစေတတ်တဲ့ဟာတွေကိုကြားနေပါကလားငါဒီကိုယ်တိုင်ကရေချင်းအိုချင်းနာချင်းပြင်းသဘောရှိနေတဲ့အတွက်ရေချင်းအိုချင်းနာချင်းပြင်းသဘောတွေမှာအပြည့်မြင်ပြီးရေချင်းအိုချင်းနာချင်းပြင်းကင်းရာအမြတ်ဆုံးနိဗ္ဗာန်ကို ရာမိရလင်ကောင်းပေလိမ့်မည်ကိုယ်တိုင်ကဆိုရင်ပူဆွေးခြင်းညဉ့်ညူးခြင်းသဘောရှိနေတဲ့အတွက်ဆိုရင်ပူဆွေးခြင်းညဉ့်ညူးခြင်းကင်းရာအမြတ်ဆုံးနိဗ္ဗာန်ကိုရာမိရလင်ကောင်းပေလိမ့်မယ်လို့ဒီလိုကောင်းသောအကြံစီတစ်ခုဖြစ်ပေါ်လာခဲ့သည်ယဟန်တို့ဒီကြံစီကောင်းဖြစ်လာတဲ့နောက်

ကာလမအနွယ်အာလာရဟံဒီတရားကိုသူတကယ်သိမြင်နေတာပဲဖြစ်ပေလိမ့်မယ်လို့ငါစဉ်းစားဆင်ခြင်ခဲ့ပေပြီထို့သောဆင်ခြင်ပြီးလင်ဒီတရားဟာဘယ်အထိရောက်နိုင်ပါသလဲဘယ်ရောက်မှပြီးဆုံးပါသလဲလို့အာလာရကိုမေးတဲ့အခါ အာလာရကအပင်စညာရဏဇံကိုလမ်းဆုံးဖြစ်နေပြောကြခဲ့လေသည်ထိုအခါဒီလိုလဲငါဆင်ញင်ခဲ့ပြန်သည်နာခောအာလာရသေဝကာလမတအတိပဒာမေဇံပတိပဒာအာလာရဒီတရားကိုသူယုံကြည်ပြီးအထုတ်လို့ရခဲ့တယ် ငါလည်းယုံကြည်ပြီးအာထုတ်ရင်ဒီတရားကိုရမှာပဲအလားရမာသာယုံကြည်မှုတရားရှိတာမဟုတ်ဘူးငါမှလည်းရှိတာပဲအလားရဝိရိယတတိသမာဓိပညာနဲ့အာထုတ်လို့ဒီတရားကိုသူရခဲ့တယ်ငါလည်းဝိရိယတတိသမာဓိပညာနဲ့အာထုတ်ရင်ဒီတရားရမှာပဲ

ထိုအကြောင်းကိုငါကပြောကြားခဲ့သည်ထိုအခါအလာရကအလွန်ဝမ်းမြောက်ဝမ်းသာကြီးကျူးစကားပြောကြားခဲ့လေသည်လာဘာနောအာဟုသောသုလာရနောအာဟုသောငါရှင်တို့ထူးခြားတဲ့သတင်းသုံးပေါ်ရှင်ဂေါရမကိုငါတို့တွေ့ရတာဟာငါတို့ရဲ့အမှန်ကြီးမားတဲ့လာလာပါကြီးပဲ ငါတို့အမတန်ရတော်တာပဲကြည်စံရှင်ဂေါရမငါသိထားတဲ့အမြတ်ဆုံးတရားကိုသူလည်းသိလာပြီငါလည်းသူသိသလောက်သိတာပဲဒီတော့အရှင်ဂေါရမဟာငါနဲ့ဓာလူဖြစ်နေပြီဒါကြောင့်ရှင်ဂေါရမဟာဒီမှာပဲနေပါတော့ရှင်ဂေါရမနဲ့ကျွန်ုပ်တို့

aiwego sinye ndị nayadmo na rire ha na ya aha nare ọra ya, na wụbu amaha ya, na ya. ya, ya, Na na na ọrịa barha nar ọra ywdyadmo i agazar

ငါဖဲခွာလာခဲ့သည်ယဟန်တို့တို့တို့ဖဲခွာလာခဲ့တော့ငါသည်အပြစ်ကင်းသောကောင်းမြတ်သောတရားကပဲနိဟုကြာကြံနေခဲ့ပေသည်မြတ်ဆုံးနိဗ္ဗာန်တရားကိုကြာကြံနေခဲ့ပေသည်ထို့သောကြာကြံနေစဉ်မှာရာမဤပါရာမဤတတိ ဥရကရေပေကြီးထံသို့လည်းသွားရောက်၍ရှင်ဤသူပင်မိယူ၍ကျင့်ငယ်သေးသည်ရတို့ဥရကရေပေဓမ္မာထူတာကတော့သူ့ရဲ့ဆရာကြီးရာမမာနေဝပညာဇာတိရခဲ့တယ်လို့သူကပြောတယ် ဒါကြောင့်ငါလည်းအဲ့ဒီနေဝပညာဇာတိရအောင်အထုတ်ခဲ့သည်ကိုနေဝပညာဇံကိုမကြမိပင်ငါရခဲ့သည်သို့သောရာကြောင့်ကိုဥဒကပဲရသိအားပြောပြတဲ့အခါမှာဥဒကရသိကအရှင်ဂေါရမရှင်ဂေါရမဟာကျွန်ုပ်တို့ရဲ့ဆရာကြီးရာမ ရထားတဲ့တရားဓုအထိရပြီတယ်ဆရာကြီးရာမနဲ့ဓာတုဖြစ်နေပါတယ်ဒါကြောင့်အရှင်ဂေါရမဟာဒီဌာနမှာဆရာကြီးဖြစ်နေအုပ်ချုပ်ပြီးအလုံးသောတပည့်တွေကိုသွန်သင်ညွှန်ပြပါကျွန်ုပ်ကလက်ထောက်တပည့်ဖြစ်နေနေပါမယ်လို့ဝါမျက်ဝါသားနဲ့ဒီတိုင်းလုံးကအာနှင်းခဲ့ပြီ

ina wabinye na binya yaronazadyari kwụsi ihe na enye iwe weya esagwoya chanye iboya ilenyehimgboya tubu igboya torube igbo ya siyetabnye mya macibu naiwabinye boyaybiala chijebihụjdidilt

မဂရာတိုင်း၌စဉ်တိုင်းခရီးစဉ်စီလီလာခဲ့ရာဒေနာနီကောင်းအနိဥရဝေလာမြည်တော့တော့ရတော့ရောက်လာခဲ့ပြီသည်သောဥရဝေလာတော့ရ၌နှလုံးမွလျော်ပွဲကောင်းသောမြေဖို့ကိုလည်းတွေ့ရသည်စိတ်ကြည်နူပွဲကောင်းသောတောကိုလည်းတွေ့ရသည် တသွင်းသွင်းနဲ့ကြီးလင်းသောရေတွေစီးသွားနေတဲ့နေရင်းစရာမြေကိုလည်းတွေ့ရသည်။ပါရသောစိတ်ကမ်းလည်းရှိပေသည်။ထိုတော့ဤအနိယပါ၌ဆွမ်းကံရွာလည်းရှိပေသည်။ထို့ကြောင့်ငါဤသို့သောအကြံစီဖြစ်ပေါ်လာခဲ့ပေသည်။ဘောအချင်းတို့ဘုမိပါကော နေဖို့သည်ရမဏီယဝတ္တမွေလျောဝဲရှိပါပေသောတကားဝဏဗန္တော်ဥရဝေလာတော်ဟုသည်ဘာသာရိကောဝေတာជីနူးဝဲရှိပါပေသောတကားနရီစနေရင်စရာမြစ်ပြီးသည်ဝေရကာတန်တိအညစ်အကြေးကင်းစင်၍ကြည်လင်သောရေရင်ဖြင့် တသွင်းသွင်းစီးဆင်းနေပါပြီသောရကဥပဒေတာပါရသောစိတ်ကောင်းလည်းရှိပြီဖြစ်၍သမဏိယဝတ္တမွေလျော်ပွဲရှိပါပြီသောရကသမန္တာသတောမာနိယ၌လည်းကောသရာကမောသေနာနိကုံမြည်သောဆွမ်းခံစရာရွာလည်းရှိပါ၏ရာဏတိကသာကုလဗုဒ္ဓသာ အပြင်းထန်တရားထုတ်လို့သောအမျိုးသားအားဗရဏာယာပြင်းထန်စွာတရားထုတ်ရလို့ငါဤရန်ဤဥရဝေလာတော်ဝရသည်အလံဝတသင်လျောလျောက်ပါပါပိဇတကားလို့ဤသောကြံစီဖြစ်ခဲ့ပေပြီထိုသောကြံစီကြည့်လင်ငါသည်ထိုဥရဝေလာတော်၌ပင် တရားအထုတ်ရန်သရင်သုံးနေတိုင်းခဲ့ပြီဒီယဟန်တို့ထိုးလို့နေထိုင်ခြင်းငါမှာရှိကမကြဘူးသောအံ့ဘွယ်ရာဥပမာသုံးရာထင်ပေါ်လာခဲ့ပြီဒီဘယ်လိုလဲဆိုရင်ဘင်္ဂိုရင်းကသူ့အစီအစေးနဲ့စိမ့်ဆိုနေတဲ့သစ္စာဟာရေထဲ၌ကြာရောက်နေလင် သောသေးသားဖြင့်မိပို့၍မိမေအနိုင်ဘာကြောင့်လဲဆိုရင်ပင်ကိုရင်းကပင်သူ့စီစေးနဲ့စိမ့်စိုနေသည့်ပြင်ရင်းနဲ့လဲဆိုနေသောကြောင့်ပင်ဖြစ်ပေသည်ရလို့ထို့တူလောက၌အချို့သောသမဏဗျမနာယဟန်သူမြအမိကပုဂ္ဂိုလ်တို့သည်ကိုယ်တွင်၌လဲကာမရာဂကာမအလိုဆန္ဒကိုမပယ် သာမယသလောကာမဂုဏ်အာယဝတ္ထုတွေကိုလည်းသုံးဆောင်လျက်နေကြသည်သို့သောပုဂ္ဂိုလ်တွေဟာကိုယ်ပင်ပန်းဆင်းရဲခံ၍ပြင်းထန်အားထုတ်တော်လဲတရားသူကိုမရနိုင်ဘူးလို့ပထမဥပမာပေါ်လာခဲ့ပြီသို့ပြင်ပင်ကိုယ်ကစိမ့်ဆူနေသောသင်္သာဟာ ရေမစိုးရေမထီတော်လဲသို့တင်သားဖြင့်မိဖို့လည်းမိမိအနိုင်ဘာကြောင့်လဲဆိုရင်သို့တင်သားသည်မိမိအစီအစဉ်ဖြင့်စိမ့်စုံနေသောကြောင့်ပင်ဖြစ်ပေသည်ရလို့ထို့သူပင်အချို့သောသမဏဗြဟ္မဏရာသူမြအမိကပုဂ္ဂိုလ်တို့သည်ပါမယအာယုံကာမဂုဏ်ဝတ္ထုတို့နှင့်ဝေကွာနေကြတော်လဲ မိမိတို့ဤကိုယ်တွင်သာနာ၌ကာမရာဂကာမအလိုဆန္ဒဆိုတဲ့အစီအစေကိုမပယ်ရသေးနောက်တစ်ချိန်၌ကာမဂုဏ်အာယဝတ္ထုတို့ကိုသုံးဆောင်ရာမျောလင့်လျက်ရှိကြသည်ထိုသောသောပုဂ္ဂိုလ်တို့သည်လီကိုယ်ပင်မှဆင်းရဲခံ၍ပြင်းထန်အားထုတ်တော်တဲ့တရားတို့ကိုမရနိုင်ဘူးလို့ဒုတိယဥပမာလည်းပေါ်လာခဲ့ပေသည် သို့ပြင်အစီစေးလဲ6တွေ့နေရေလဲမဆိုတော့သစ္စာဖြင့်မိပွလင်မိရနိုင်တဲ့ကဲ့သို့ကာမရာစာတော်ကာမဂုဏ်အာယဝတ္ထုတို့မှဝေကွာသည်ပြင်မိမိတို့သဏ္ဍာန်၌ကာမရာဂကာမအလိုဆန္ဒတို့ကိုလည်းဝေစွာပယ်ရှားထားသောသမဏဗြဟ္မဏယဟန်သူမြတ်တို့သည်က ကိုပင်မခံရအာထုတ်လင်တရားသူကိုရနိုင်သည်ကိုပင်မမခံမဲ့တဲ့တဲ့သာသာအာထုတ်လင်လဲတရားသူကိုရနိုင်သည်ဟုဤတတရားဥပမာလဲပေါ်လာခဲ့ပြီသည်ယံတို့သို့သောဈေးကမကြားဘူးတဲ့ဤအံပွဲရာဥမာ၃ပါးပေါ်လာပြီးတဲ့နောက် ငါမာဤသို့သောအကြံစီလည်းဖြစ်ပေါ်လာခဲ့ပြန်လေသည်ငါသည်အာသော၌လျာကိုထဲထားလျက်အံသွားကြည်၍စိတ်ကိုစိတ်နယ်လိုက်ပြီးဖိနေရလင် ကောင်းမေလိမ့်မည်ဟုအကြံစီဖြစ်ပေါ်လာခဲ့လေသည်သို့သောကြံစီသည်အတိုင်းပင်ငါသည်အံသွားကြည်၍စိတ်ကိုစိတ်နယ်လိုက်ပြီးအတင်းဖိနေခဲ့သည် သို့သောအတင်းဖိနေသောအခါအလွန်ပင်ပန်းသောကြောင့်လက်ကြီးကြတော့မှအချွေးတို့သည်တသွင်တွင်ယိုထွက်ကြလေတော့သည်ဥပမာအားဖြင့်အလွန်အားကြီးသောသူက အလွန်အားနည်းသောသူကိုအုတ်ခေါင်းလေကို ပခုံးကိုကိုင်း၍ဖိနှိပ်တဲ့ခဲသို့ပင်ရှိလေတော်သည်သို့သော

အထုတ်ပြန်သောအခါအလွန်ပြင်းထန်သောလေတို့သည်အုတ်ကောင်း၌တက်၍ထိုးဆွာကြလေသည်ထက်လာစွာသောဓာကြုံမြစ်ထိုးဆွာခံရသကဲ့သို့ရှိလေတော့သည်သာရေကျိုးဖြင့်တင်းကျစွာရစ်ပါခံရသကဲ့သို့ကောင်းကင်ချင်းဝေဒနာတို့လည်းဖြစ်ပေါ်လာကြလေသည်ဝါမိုက်ထဲ၌သာလီရာဖြင့်အလျင်မွေခံရသကဲ့သို့ အလွန်နာကျင်လျက်လည်းရှိလေသည်တကိုယ်လုံး၌လည်းအပြင်းထန်ပူလောင်လျက်ရှိခဲ့လေသည်ငါသည်ထိုကဲ့သို့ကြီးမားပြင်းထန်သောဒုက္ခဝေဒနာတို့ကိုသိခံ၍ပြင်းထန်စွာအာထုတ်ခဲ့သည်တတိလည်းကောင်းစွာထင်ခဲ့သည်သို့သောသောကိုပင်မစေသောအကျင့်တော်ဖြင့်တရားသူကိုကမရခဲ့ ကိုပင်ပန်းယုံမြတာရှိခဲ့ပေပြီရဟန်းတို့သို့ပြင်အသာရကိုလည်းတနေ့လင်ပဲပြုတ်ရည်လည်းတဆုံးမြကိုသာမိဝဲသုံးဆောင်နေသည်အထိချိုးချံ၍ကျင့်ငယ်သည်သို့သောပဲပြုတ်ရည်လည်းသုံးစားများဖြင့်ချိုးချံ၍ကျင်သောအခါအာဟာရကအလွန်အာနိသောကြောင့်ငါ၏ကိုယ်သည် အလွန်ဖိန်ကြုံ၍ကြသွားခဲ့လေသည်ငါ၏ကိုယ်ငါစိတ်ပိုင်းတော်သည်ကစွန်းနွယ်၏အစစ်တိုးခဲ့သော၎င်းဝဲဘုတ်နွယ်ငိုင်း၏စစ်တိုးခဲ့သော၎င်းရှိမရှိသောဘိန်လုံးအစဉ်တို့ခဲ့သော၎င်းနေညီမြင့်ညီမညီမညွတ်ဖြစ်လျက်ရှိကြလေသည် ငါ၏နာယောတော်သည်ဇယပြေကထိုလိုထောင်လောင်းနဲ့ပစ္စည်းယူရင်းနေသော အချင်းရနေတို့ကဲ့သို့မညီမညွတ်ဖြစ်လျက်ရှိကြလေသည်ငါ၏မျက်လုံးတို့သည်လီအလွန်နဲ့သောရည်တွင်တဲကရေကဲ့သို့အလွန်နဲ့ဆိုင်ချိုင်ဝင်လျက်ရှိကြလေသည်ငါ၏ဥခေါင်းရည်သည်လီနေဘူးထဲ၌ပြစ်ထားသောဘူးကားသည်နုကဲ့သို့ကျုံ့တွာလျက်ရှိလေတော့သည်

မောက်လျက်လဲ၍လဲ၍ကြာလေတော့သည်သက်ပါရရစီယံကိုကိုလက်ဖြင့်ပါရချင်းချင်းစွာဘုဒ္ဓလင်ဆွေးမြည်နေသောအမွေတို့သည်ကိုမှကျွ၍ကြာကြာလေတော့သည်ထိုစဉ်ခါကငါကိုတွေ့မြင်ကြရသောချို့လူတို့က ယံကောရမဟာမဲနဲ့တော်အစင်းရှိသည်ဟုဆိုကြလေသည်ချို့လူတို့ကလည်းယံကောရမဟာငခုအစင်းရှိသည်ဟုဆိုကြလေသည်ငါဤပဂရိရွှေရောင်အစင်းရှိသည်ငါဤပဂရိရွှေရောင်အစင်းသည်ထိုစဉ်ခါကာလကအစာဟာရအလွန်နီးပါးသည့်အတွက် မရှိမလားပျက်စီးနေသောကြောင့်ထိုသို့ပြောဆိုကြခြင်းဖြစ်လေသည်ထိုသို့ကိုယ်ပင်မခန္ဓာဒုက္ခစီရခြင်းကိုမပြတ်မဆဲကျင့်လာ၍၆နှစ်ကြာစီသောအခါငါဤသို့သောအကြံစီဖြစ်ပေါ်လာခဲ့လေသည်ခြေအတိတ်ကာလကကိုယ်ပင်မခံ၍ကျင့်ကြသော သူတို့သည်လည်း ငါကျင့်သလောက်သာရှိမည်ဤတဲ့မပိုးနိုင်မသာနိုင်ရာနောင်နာကကာလ၌ကိုပင်မခံ၍ကျင့်ကြမည်သူများမှလည်းငါကျင့်ခြင်းလောက်သာရှိမည်ဤတဲ့မပိုးနိုင်မသာနိုင်ရာယခုပစ္စုပန်၌ကိုပင်မခံ၍ကျင့်ကြသည်မှလည်းငါကျင့်လောက်သာရှိမည်ဤတဲ့မပိုးနိုင်မသာနိုင်ရာ ihe ala ụlọihilalojum mazi ihe ka ịweci arụle kileb ụpeaya-ia dar uo maya warakaowee ati jiha to zdaya taruo zjiha တရားတစ်ပါးအကျင့်များဖြစ်လေသလောလို့ကြာစီမိခဲ့လေသည်တောကငါသည်ငယ်ရွယ်စဉ်ကကိုယ်တိုင်တွေ့ခဲ့သောတရားလမ်းစဉ်ကိုပြန်လီ၍တရိရလာသည်ခမည်းတော်လည်းတော်မင်္ဂလာပြုစဉ်ကအေးမြဆိတ်ငြိမ်သောတပြေးပင်ရိပ်၌ထဲဝဲဖွက်ွေထိုင်နေလျက်

ယခုကမှာဇာယာကြများကိုသုံးဆောင်ပြန်ပြီတရားအလုကနောက်ဆုံးလာတဲ့သဘောဖြစ်သည်ပစ္စည်းများအောင်ဘုံကြီးအောင်ပြုကျင်တဲ့သဘောဖြစ်သည်ဟုအထင်လွဲပြီလေပင်စဝဲကြီးတော်သည်ငါကိုစွန့်၍ထွက်ခွာသွားကြလေတော့သည်ရာနို့ စွဲပြီးတော့စွန့်ခွာပါသောခါငါမှာစိတ်ငြိမ်ခြင်းကြောင့်ဖြစ်သောဝိဝေကာဒုက္ခကိုပိုး၍ရလာပြီးဉာဏ်သောဟာရကိုမြှဝဲသုံးဆောင်ခြင်းကြောင့်ကာယဗလာလည်းပြေဝလာသည်ဒုက္ခနဲ့ငါသည်ကာမဂုဏ်တို့မှ၎င်းကိလေသာတို့မှ၎င်းကင်းစိတ်ကြည်လင်ဉာဏ်စီခြင်းဝိတ္တနှင့်

သီတိကင်း၍ဒုက္ခနဲ့ပြည့်စုံသောတတ္တိယဇံကိုလည်းရောက်၍နေခဲ့ပြီ။ဆင်းရဲချမ်းသာမရှိလိလူရှုသောဥပ္ပခာနဲ့ပြည့်စုံသောသုဒ္ဓဇံကိုလည်းရောက်၍ဝင်စား၍နေခဲ့ပြီ။ယဟန်တို့သောသရုပ်ဇံသမာဓိဖြင့်တည်ကြည်သောငါ၏စိတ်သည်ညစ်ကြေးကင်း၍တန်ရှင်းဖြူစင်းနေပေသည် နူးညံခံပြန်၍လိုရာကိုနှလုံးသွင်းနိုင်ပြုပြင်နိုင်သောအစွမ်းရှိပေသည်ဒုက္ခ၌ငါသည်ပြည့်၌ဖြစ်ဘူးသောဘွာဟောင်းတို့ကိုအောက်မေ့နိုင်သောဩဝေနိဝါဒဉာဏ်ဖြစ်ရာလို့ငါစိတ်ကိုညှို့စေခဲ့သည်သို့သောညှို့စေသောအခါ၌စေကဖြစ်ခဲ့ဘူးသောမရေမတွက်နိုင်သောဘွာတို့ကို ငါမြင်ခဲ့သိခဲ့ပေဒီယာနိုဤသောဘဝဟောင်းတို့ကိုအောင်းမေ့သိမြင်နိုင်သောပုဝေနိဝါဒညာကိုဘောဓိပင်အောက်အပရာဇိတပလင်းနဲ့လည်းလင်းသုံးထိုင်နေခြင်းမြင်ဥရာချိန်၌ငါရခဲ့ပေသည်ထိုညာသည်ရှင်းဥစွာရသောဝိဇာညာဖြစ်ပေသည်ယာနို သို့နောင်မြင့်တန်ကောင်ရန်ချိန်၌တတ္တဝါတို့ဤသုတိပိတော်တွေနှင့်တကွလောကရာလုံး၌ဆင်းယူပါယံဟူသမျှကိုမြင်နိုင်သောဒိဗ္ဗစက္ကူညာလို့ငါစိတ်ကိုညွတ်စေခဲ့သည်သို့သောညွတ်စေသောအခါ၌ငါသည်ပါရှင်းစင်ကြယ်သောဒိဗ္ဗစက္ကူညာမျက်စိဖြင့်

alọo miao c nyụdri onyeụ e ထို့နောက်မောသောပစ္စည်းမယံတို့ရောက်သောအခါအာသောတရားတို့ကုန်ခန်းစေနိုင်သောအသွဲ့ခရညာလုံးငါစိတ်ကိုညွတ်စေခဲ့သည်ကျေဥစွာပရိစ္ဆသမုပ္ပါအကြောင်းကျိုးတရားတို့ကိုဆင်ခြင်ခဲ့သည်ဘယ်လိုလဲဆိုရင်ဘုဗေဝမေဘိက္ခွေသံမောရာအနာဘိဗဗုဒ္ဓသာ ဘောရိသာတာသေဝသတောဧတရောတိညာတို့ငါသည်သစ္စာလေးပါးကိုမသိရသေးမီဘုရားဗျာအဖြစ်တော်မရောက်သေးမီဘုရားလောင်းလျာခိုက်ကာလကငါအာဤသို့သောစဉ္ညာဖြစ်ခဲ့လေကြီးကျင်းတို့ဘဒ္ဒဝါပေါင်းဆိုတဲ့လောကသည် ဆင်းရဲခြင်းသို့ရောက်လေစွာတကားဘဝအသေးလည်းဖြစ်ရ၏ကိုယ်လည်းကိုရ၏သေလည်းသေရ၏သက္ကာသက္ကာလည်းဖြစ်ရပြန်၏သက္ကာသက္ကာလည်းသေရပြန်၏သို့တော်လည်းအိုခြင်းသေခြင်းဆိုတဲ့ဆင်းရဲကိုညင်းကိုကမတွေ့ရပါတကားဘယ်ခါကြမှာဤဆင်းရဲဤကုန်ခြင်းဤဆင်းရဲမှလွတ်မြောက်ခြင်းကို

အာယုန်နဲ့စိတ်နဲ့တွေ့လို့ခံစားမှုဝေဒနာဖြစ်သည်ခံစားမှုဝေဒနာကြောင့်တဏှာဖြစ်သည်တဏှာကြောင့်ဆွဲလမ်းမှုပါရံဖြစ်သည်ဆွဲလမ်းမှုကြောင့်ကောင်းစားချမ်းသာဖို့ရာပြုလုပ်မှုကာမဘဝဖြစ်သည်ပြုလုပ်မိတဲ့ကံကြောင့် yaari yaari yaari yaari yaari yaari o cibllụ ụyriyri yaari buzoyari gojuo yari kozimiomio edori tetiyamiomio a-edo ari ụbaragr jezpijenle cjrbont သံသာဟုကမြူမြမပါတဲ့ဆင်းရဲစုသက်သက်သာလင်ဖြစ်ပေါ်နေသည်ဟုငါသိမြင်သဘောပေါက်လာခဲ့ပေသည်သမုဒိယောသမုဒိယောဒီခောမေဘိခဝေဩဘေနနုတုသေနနုတုတေသူဓမ္မေသူသကုံဥရပါရီညာနာဥရပါရီ ịnya nyaụrari weza ụrari alụgo ụrbri yano tokamaaachighamajbụriro tyarii o chichiohe chihelyz chiri eleri. တရားဖြင့်ဒီသောပညာဖြစ်ပေါ်ခဲ့လေခြင်းအထင်ရှားဒီသောဝိဇာဉာဏ်ဖြစ်ပေါ်ခဲ့လေသည်ဉာဏ်ဤဟုသောအလင်းရောင်ဖြစ်ပေါ်လာခဲ့ပေ၏ဟာနိုထို့နောက်ဘယ်တရားမရှိလင်အိုခြင်းသေခြင်းချုပ်ကင်းမည်ဤစသည်ဖြင့်လဲသင်ញင်ပြီးလင်ဘဝတွေဖြစ်ခြင်းဇာတိမရှိလင်

ဘဝသည်ဖြစ်မှုဇာတိမရှိလင်အိုခြင်းသေခြင်းချုပ်သည်သို့ရင်ပူဆွေးခြင်းကိုကြွေးခြင်းကိုဆင်းရဲခြင်းစိတ်ဆင်းရဲခြင်းသိပြင်းစွာပင်ပန်းခြင်းတို့လည်းချုပ်ကြလေတော့သည်ဒီပုံဤနည်းဖြင့်သံသာဟုကမြူးမြမပါတဲ့ ဆင်းရဲစုသက်သက်မြသာလင်ချုပ်ပြောက်သွားခြင်းဖြစ်သည်ဟုငါသိမြင်သဘောပေါက်လာခဲ့ပေသည်နိရောဓနိရောဓတိခောမေဘိခဝေဩဝေအနနောတုတေသောဓမ္မေသူသခုံဥရပါရိညာနာဥရပါရိပညာဥရပါရိဝိဇာဥရပါရိ အာလောကောဥရပါရီယံတို့ထိုခါငါမရှိကမကြဘူးသည်တော့တရားတွေရဲ့ပေါ်မှာချုပ်ခြင်းသဘောပဲချုပ်ကြောင်းသဘောပဲဟုဉာဏ်မျက်စီဖြစ်ပေါ်ခဲ့လေသည် အသိဉာဏ်ဖြစ်ပေါ်ခဲ့လေသည်ပြားပြင်သည်သောပညာဖြစ်ပေါ်ခဲ့လေသည်အထင်ရှားသည်သောဝိဇာဉာဏ်ဖြစ်ပေါ်ခဲ့လေသည်ဉာဏ်ဒီဟုသောအယောင်လင်းဖြစ်ပေါ်လာခဲ့ပေသည်ယနိုဤပုံဤနည်းဖြင့်ပရိသသမုပ္ပါတရားကိုဆင်ញင်ပြီးလင်ငါသည်ဥပါရမေခန္ဓာ၅ပါးတရားတို့၏

ဥရိယဗျာနုပါတိအဖြစ်ပြက်ကိုရှုလျက်ဝိဟာသိမ့်နေခဲ့လေ၏တံဘယ်သို့ရှုသည်နည်းဆိုလင်းဤသည်ကယုတ်တရားသည်ဤသည်ကယုတ်ဤဖြစ်ကြောင်းတရားဖြစ်ခြင်းသဘောသည်ဤသည်ကယုတ်ဤချုပ်ကြောင်းတရားချုပ်ပြခြင်းသဘောသည်ဤသည်ကဝေရဏပညာသင်္ခါရဝိညာဉ်သည်

လွတ်မြောက်လာခဲ့ပေပြီယဟန်တို့သောသောစိတ်လွတ်မြောက်သောအခါ၌သစ္စာလေးပါးမှန်တရားတို့ကိုလည်းဟုတ်တိုင်းမှန်စွာငါသိမြင်ခဲ့လေသည်ဘယ်လိုလဲဆိုရင်သောဤတံဒုက္ခံတိယထာဘူတံပညာသိင် အယံဒုက္ခသမုဒိယောတိယထာဘူတံပညာသိံအယံဒုက္ခနိရောဓောတိယထာဘူတံပညာသိံအယံဒုက္ခနိရောဓဂာမိနိပฏิပဒါတိယထာဘူတံပညာသိံထိုသောအာသောတရားတို့ကိုကုံးစင်နိုင်သောအာသွဲခရညာလို့ငါစိတ်ကိုညွတ်စေတော်ငါသည်ဤဝီက ဆင်းရဲအမှန်ဒုက္ခသစ္စာဤဟူ၍လည်းဟုတ်တိုင်းမှန်စွာသူသိမြင်ခဲ့လေ၏ဤသည်ကဆင်းရဲဖြစ်ပွားကြောင်းသမုဒိယသစ္စာဟူ၍လည်းဟုတ်တိုင်းမှန်စွာသူသိမြင်ခဲ့လေ၏ဤသည်ကဆင်းရဲချုပ်ငြိမ်းရာနိရောဓသစ္စာဟူ၍လည်းဟုတ်တိုင်းမှန်စွာသူသိမြင်ခဲ့လေ၏ဤသည်ကဆင်းရဲချုပ်ငြိမ်းရာ

သင်္စေတတယောဂလေးပါးတို့ဤကုံရာမြတ်ဆုံးနိဗ္ဗာန်ကိုရှားမိလျက်ထိုမြတ်ဆုံးနိဗ္ဗာန်ကိုသိခဲ့ရခဲ့ပေသည်မိမိကိုယ်တိုင်ကအိုခြင်းနာခြင်းသိခြင်းသဘောရှိနေသောကြောင့်အိုခြင်းနာခြင်းသိခြင်းသဘော၌ပြည့်မြင်ပြီလင်မအိုရာမနာရာမသေးရာအမြတ်ဆုံးနိဗ္ဗာန်ကိုရှားမိလျက်

ဤအာသခေယဉာဏ်တော်ကြီးကိုရတဲ့အခါတရားလုံးစုံကိုကုန်သိနိုင်တဲ့သဗ္ဗညုတဉာဏ်ကြီးဉာဏ်တော်ကြီးကိုလည်းရပြီးသမ္မာသမ္ဗုဒ္ဓဘုရားအဖြစ်သို့ငါရောက်တော်မူခဲ့သည်ထိုအခါမှာလေးသင်္ချေနဲ့ကဘာရသိင်္ဂလာပါလုံးဟဲရင်လာစွာဖြစ်စည်းမှုရသောပါရမီတော်တော်ဤအဆုံးပန်းနိုင်သောရောက်တဲ့ဖြင့်

အာကာရကဒိဋ္ဌောတိပုဏ္ဏဂေဟံနာဂာတိသဗ္ဗတေဘာသူကဘက်ကဂကုတံဝိသင်္ကတံဝိသင်္ခါရကတံစိတ်တံတဏနံခယမိစကာဘုနာဘုံနံဖန္တလဲလဲခခခခ ဇာတိဘဝသည်ဖြစ်ခြင်းသည်ဒုက္ခဆင်းရဲလှစွာ၏ပါသဇာတိထိုဘဝသည်ဖြစ်ခြင်းသဘောသည်လေအာကာရိအာရိတိအနာအင်ကိုတည်တယ်၍စီရင်ဆောက်လွတ်တာသောသာယောက်ျားလည်းသမားကိုမမြင်ခဲ့သည်ရှိသောနာဝတ္တိ သုံးနေခြင်းယတ္တမြင်မရှိရေဖြစ်မြဲပင်ဖြစ်နေသည်တတမထိုကြောင့်ကြောင့်ဂဟကရံအာတဘောတိသောခန္ဓာအိမ်ကိုခြင်းချင်းတည်တွင်၍စီရင်ဆောက်လုပ်တာသောဓမ္မယောက်ျားလည်းဓမ္မကိုဒွေတန်တော်မတွေ့တွေ့အောင်ကြံဆောင်ရှာမိ၍နေသောငါသည်

ခြေတော်ရင်း၌နိဒာဗျာရိပံကိုဆင်မြန်းတော်မူသည်မှအစ၍ဘဝပေါင်းများစွာသံဃာကာလပါလုံးသန္တာဝိတံသံတရိတရားပြန်ပြန်ကျင်းပြီးပြည့်သွားခဲ့ရလှလေ၏ကာကာလကာ

ha na-eodid si sald andiilgmya add nyewatedia iat addbido ụna dagaa

Ka na eitiedurobilir ụlọchiụ myaaribegachbiaomi ud ana eetojidkwachidwzagụ myaaị wi aị sidsileọri

မသမုဒ္ဒရာဘုရားဖြစ်သောရောက်တော်မူရာဌာနသောပရာဇိတပလင်နဲ့၌ပင်လင်းဖွဲ့ဝဲဖွဲ့သွေးထိုင်နေပြပင်သရုံသောသတင်းသုံးထိုင်နေတော်မူလျက်ခွန်နည်းပါလုံးအရဟတဖလသမာပကိုဝင်စားကအရဟတဖို့နိဗ္ဗာန်ချမ်းသာကိုခံစားလျက်နေခဲ့သည်

ဇေဝမေတသဇေဝလတာဒုက္ခခံတသသမုရယောဟောတိဣတိဤသို့သောသဘောပင်ဖြစ်သည်ဒီမာသမိန်ဤအကြောင်းသည်တတိရှိလာသောဤတော်ရေကျိုးသည်ဟောတိဖြစ်၏ဒီမာသာဤအကြောင်းဥပါရာဖြစ်ပေါ်ခြင်းကြောင့်ဤတော်ရေကျိုးသည်ဥပဒတိဖြစ်၏ယေရီတော် ရင်းတော်ဖြစ်သောအကြောင်းကျိုးပါပဲဤဆိုလင်အဝိဇ္ဇာပစ္စည်းအားအဝိဇ္ဇာဟူသောအကြောင်းကြောင့်သင်္ခါရပြုပြင်အားထုတ်မှုသင်္ခါရတို့ဖြစ်ကြလေတော့သည်ပြုပြင်အားထုတ်မှုသင်္ခါရအကြောင်းပြိတိဝိညာဉ်ဖြစ်ပေါ်လာပြီးဝိညာဉ်ကြောင့်နာယုတ်ဖြစ်ပြီးနာယုတ်ကြောင့်အာရဏ၆ပါးဖြစ်ပြီးအာရဏ၆ပါးကြောင့်ဖာသာဖြစ်ပြီး အာယုံနဲ့တွေ့ခြင်းဖတ်တာကြောင့်ဝေဒနာခံစားမှုဖြစ်ပြီးဝေဒနာကြောင့်သစ္စာပါမှုတဏှာဖြစ်ပြီးတဏှာကြောင့်ဆွဲလမ်းမှုဥပါဒာဖြစ်ပြီးဆွဲလမ်းခြင်းကြောင့်မိမိကောင်းစားရေးချမ်းသာရေးကိုမျှော်၍ပြုလုပ်သဖြင့်ကာမဘဝဖြစ်ပြီးကာမဘဝကြောင့်ဘဝတည်ဇာတိဖြစ်ပြီးဘဝတည်ဖြစ်ခြင်းကြောင့် အိုးရသည်သေးရသည်ဆိုရင်ဘူးဆွေးရသည်ငိုကြွေးရသည်ကိုဆင်းရဲစိတ်ဆင်းရဲတွေ့ရသည်စိတ်နှလုံးဤပြင်းစွာပင်ပန်းခြင်းတို့လည်းဖြစ်ပေါ်လာကြသည်ဤပုံဤနည်းဖြင့်သံသာဟုကမြူမြမဖဲသောဆင်းရဲစုပုံဤဖြစ်ခြင်းမျှသာလင်ဖြစ်လေတော့သည်ထို့သော သင်ញင်သောအခါအကြောင်းတရားနှင့်ကျိုးတရားတို့ဤသဘောကိုထင်ရှားစွာသိမြင်ရသောကြောင့်ထိုချိန်မှာပိတိသောမနာပါရဲ့စံဖြင့်ဤသို့လည်းဥဒံကျွင့်ခဲ့ရလို့ယသာဝေပါတုဝဏိဓမ္မာ အာတာပိနောဇာယတောဗျာမနတာအထာသာကင်္ဂဝါဗျာတိသဗ္ဗဇာတောပဇာနာတိသယေတုဓမ္မံအာတာပိနောကိလေသာကိုပူလောင်သွေ့ချောက်ကင်းပြောက်စေနိုင်သောသမဗရာလုံးလာဝိရိယနှင့်ပြည့်စုံသည်ဖြစ်ပြီးသာယတောအာရဏုပနေဇာလက္ခဏုပနေဇာတို့ဖြင့်

မကောင်းမှုကိုပပြုပြီးတော့ယန္တာပုဂ္ဂိုလ်ဟာသင်္ခါ7ပါးသဘာလုံးစုံကုန်သောသင်္ခါ7ပါးသောယုံမှခြင်း16ပါးသောယုံမှခြင်းတို့သည်ဝါပြာတိဝိပါယံတိကင်းစင်လွင့်ပြောက်ပျက်စီးခြင်းသို့ရောက်ကြလေကုန်သောတည်းထို့နောက် ဘုညသကောင်းရာချင်းနဲ့ပြစ္ဆသမုပ္ပါကိုပြီလုံးအားခြင်းကောင်းစွာနှလုံးသွင်းဆင်ခြင်ခဲ့သည်ဣတိဣမသမင်အတတိဣရာနာဟောတိဣမသာနိရောဓဣရာနိရောဇတိဇရီရံဝိဇာနိရောဓသင်္ခါရနိရောဓောဤသို့ဤသို့သောသဘောပင်ဖြစ်သည်ဤအကြောင်းတရားမရှိလာသောဤအကျိုးတရားမဖြစ်နိုင် ဤကြောင့်တရားအချုပ်ခြင်းကြောင့်ဤကျိုးတရားအချုပ်လေတော့သည်ရင်းတို့ချုပ်လေသောအကြောင်းကျိုးတို့ကဘယ်နည်းဟုမူအဝိဇ္ဇာချုပ်ခြင်းကြောင့်သင်္ခါရချုပ်သည်သင်္ခါရချုပ်ခြင်းကြောင့်ဝိညာဉ်ချုပ်သည်ဝိညာဉ်ချုပ်ခြင်းကြောင့်နာယုတ်ချုပ်သည်နာယုတ်ချုပ်ခြင်းကြောင့်သလယရဏချုပ်သည်အာယရဏချုပ်ခြင်းကြောင့်ဖတ်တာချုပ်သည်ဖတ်တာချုပ်ခြင်းကြောင့်ဝေဒနာချုပ်သည်ဝေဒနာချုပ်ခြင်းကြောင့်တဏှာချုပ်သည် တဏှာချုပ်ခြင်းကြောင့်ဥပါဒံချုပ်သည်ဥပါဒံချုပ်ခြင်းကြောင့်ဘဝချုပ်သည်ဖြစ်ကြောင်းကံဘဝမရှိခြင်းချုပ်ခြင်းကြောင့်ဘဝအသည်မဖြစ်ပဲချုပ်လေတော့သည်ဘဝအသည်မဖြစ်ခြင်းချုပ်ခြင်းကြောင့်အိုခြင်းနာခြင်းသေခြင်းဆိုရင်ပူဆွေးခြင်းကိုယ်ဆင်းရဲစိတ်ဆင်းရဲပင်လုံးဤပြင်းစွာပင်ပန်းခြင်းတို့လိချုပ်ကြလေကုန်တော့သည်ဒီပုံဤနည်းဖြင့် ချမ်းသာဟုကမြူးညမဖဲသောဆင်းရဲစုဘုံသက်သက်ဤသာလင်ချုပ်ချင်းကင်းပြောက်ချင်းမရှိခြင်းဖြစ်လေတော့သည်သို့သောဆင်းရဲသောအခါအကြောင်းတရားတို့ဤချုပ်ချင်းသဘောကိုထင်ရှားစွာသိမြင်ရသောကြောင့်တို့ချိန်မှာဝိတိသောမနာသာရဲ့စွမ်းဖြင့်ဤသို့လဲဥရံပြုရင်ခဲ့ရာတို့ ယရာဝေပါတုဂုဏိဓမ္မာအာတပိနောဇာယတောပြမနာတာအထာသာကင်္ဂဝါဗျာတိသဗ္ဗာယတောခယံပစ္စယနာအဝေရီအာတပိနောကိလေသာကိုပူလောင်သွေ့ချောက်ပြင်းပြောက်စေနိုင်သောသမဗရာလုံလောဝိရိယရှိသည်ဖြစ်၍ဇာယတောအာရုဏမနိဇလက္ခဏုပါနိဇံတို့ဖြင့်ပါမံရှုနေသောပြမနာတာ

သိမြင်လေ၏တတော်တော်သိမြင်ခြင်းကြောင့်အတာတော်မကောင်းမှုကိုပသီသီရနာပုဂ္ဂိုလ်ဟာသာသာလုံးစုံကုန်သောအကင်္ခာစစ်ပါသောယုံမားခြင်း26ပါးယုံမားခြင်းတို့သည်ဝါပယံတိကင်းစင်လွင်ပြောက်ပျက်စီးခြင်းတို့ရောက်ကြလေကုန်တော့သည်သို့တော့

နာနိရောဓဥပါရဏနိရောဓဥပါရဏနိရောဓဘဝနိရောဓဘဝနိရောဓဇာတိနိရောဓဇာတိနိရောဓသရမရဏံဘောကပရိဒေဝဒုက္ခဒေါမနတုပါယသာနိရောဇံတိဧဝမေတတကိဝလတာဒုက္ခခံတတနိရောဓဟောတိသောသောဆင်းရဲသောအခါအကြောင်းကျိုးတရားတို့၏ဖြစ်ပုံချုပ်ပုံအလုံးစုံကို သင်္ချာစွာသိမြင်ရတော့ကြောင့်တို့ချိန်မှာပီတိသောမနာတရဲ့သွမ်းအားဖြင့်ဤသို့လည်းဥရံကျူးရင်ခဲ့ရီဟာတို့ယရာဟဝေပတုဘွန်တိဓမ္မာအာတာပိနောသာယတောပြမနာတာ ဝိရူပယံတိသတိမာရသေနံသူရိယောဝဩဘာသယမန္တလိကံအာဒာဘိနောကိလေသာပူလောင်တွေ့ကြောက်ပြင်းပြောက်စင်နိုင်သောသမဗရာလုံးလာဝိရိယနှင့်ပြည့်စုံသည်ဖြစ်၍သာယာတော်အာရုဏဝနေဇာလက္ခဏုဝနေဇာတို့ဖြင့်အာမံရှုလျက်နေတော့

ဓမ္မမိုက်မောင်ကိုဝိရူပယဝိရူပယတော့ပဲပြောလေတိတတိဤဝါဒီပိတခဲသောသောတို့မကောင်းမှုကိုအပပြုပြီးသောယန္တာပုဂ္ဂိုလ်သည်မာရသေနံမမေဤကိလေသာစိတ္တိအပေါင်းကိုဝိရူပယဝိရူပယတော့ပဲပြောလေတိတတိဒီလေ တော်သတည်းအပမာရေနသံပါရိထသပုရိသသပုရိသတရားနာပရိသပေါင်းဟိုသူတော်ကောင်းတို့ဒုံမေသင်တရားနာပရိသပေါင်းသူတော်ကောင်းတို့သည်အပမာရေနာမမေ့မလျော်သောသတိတရားဖြင့် သံပါရိတာသီလသမာဓိပညာရည်ဟူသောသိက္ခာသုံးပါးကိုဤစည်းပြည့်စုံကြပါစေကုန်လောသံပါရိတာသီလသမာဓိပညာရည်ဟူသောသိက္ခာသုံးပါးကိုဤစည်းပြည့်စုံအောင်အာထုတ်ကျင့်ကြံသောအခြင်းရဟတမေရဟတဘုတိုင်အောင်ဆက်ရောက်၍ င်းရဲခါသိငြိမ်းရာဖြစ်သောနိဗ္ဗာန်ချမ်းသာများကိုလင်မြန်စွာမျက်မှောက်ပြုနိုင်ကြပါစေကုန်သတည်း